အခန်းကြီး48အငယ်1မှ7အိုယာကုအမျိုးဤတွေလဟု၍သမုတ်ချင်းကိုခံတော်သူယူဒစံရည်တွင်မှ ထွက်စည်းတော်သူဟာရဖျားဤနာမတော်အဖျင်ကျိန်ဆိုတော်သူတစ္ဆာမရှိတရားနှင့်မညီဘဲဤတွေလအမျိုး၏ဘုရားသခင်ကိုချီးမွမ်းတော်သူတန်ရှင်းသောမြို့တော်အလိုက်ကိုကိုကိုသမုတ်တော်သူကောင်းကင်ဘုရားအရှင်သာရဖျားဒီဟုသော ဘွဲ့နာမရှိသောဣဒရေလအမျိုး၏ဘုရားသခင်ကိုမိခိုသောသူတို့နားထောင်ကြလော့ဖြစ်ပူးသောအရာတို့ကို အထက်ကတင်တို့အားငါဟောလေပြီထိုအရာတို့သည်ငါနှုတ်မှထွက်၍ထင်ရှားကြပြီချက်ချင်းငါပြုသောကြောင့်ဖြစ်ကြ၏တင်သည်ခိုင်မာသောသဘောတန်ချောင်းလေပင်ခြေဝါဖူးနှင့် ပြည့်စုံသည်ကိုငါသိ၏ အထက်ကသင်အားငါဟောပြီအမှုမဖြစ်မီငါဖော်ပြပြီတို့ဖြစ်၍သင်ကငါ၏ရုပ်ထုသည်ဤအမှုကိုပြုပြီငါထုသောရုပ်ထုငါသွန်းသော ရုပ်ထုသည်ဤအမှုကိုစီရင်ပြီဟုပြောရသော အခွင့်မရှိသင်သည်အရင်ကြားရပြီဤအမှုအလုံးစုံတို့ကို ကြည့်ရှုလော့သူတစ်ပါးတို့အားမကြားမပြောဘဲနေမည်လောယခုမှစ၍အသစ်သောအရာ ဝှက်ထားသောအရာသင်မသိသေးသော အရာတို့ကိုငါဖော်ပြ၏ထိုအရာတို့ကိုယခုပင်ဖန်ဆင်း၏အထက်ကဖန်ဆင်းသည်မဟုတ်ယနေ့တိုင်အောင်သင်သည်မကြားစဘူးတို့ဖြစ်၍သင်ကငါတိနှင့်ပြီဟု ပြောရသောအခွင့်မရှိ အကယ်စင်စစ်သင်သည်မကြားမသိစဘူးသင်ဤနာသည် အထက်ကမပွင့်အကြောင်းမူကားသင်သည်တစ္ဆာပြက်လိမ့်မည်ဖွားစကားပင်တင့်ကိုတဘုံဟု၍ သမုတ်ရလိမ့်မည်ကိုငါသိ၏သို့တော်လည်းတင့်ကိုရှင်းရှင်းမပယ်မဖြတ်ခြင်းငါငါသည်ကိုနာမအတွက်ကိုအမျက်ကိုချုပ်တီးမည်ကိုဂုံတရေအတွက်တင်ဤအမှု၌ငါတီးခံမည်ငါသည်တင့်ကိုစစ်ခဲ့ပြီးသို့တော်လည်းငွေကိုစစ်တကဲ့သို့မဟုတ်ဒုက္ခမိုက်၌တင့်ကိုစုံစမ်းခဲ့ပြီးကိုအတွက်ငါပြုဥမည်ငါနာမသည်ရှုံချခြင်းကိုအဘယ်ကြောင့်ခံရမည်နည်း ငါဂုံတရေကို သူတို့ဘာအားငါမပီအငယ်၁၂မှ၁၆အိုယာကုပ်ငါခေါ်သောဣဒရေလငါစကားကိုနားထောင်လော့ငါသည်ဖျားဖြစ်၏ငါသည်အဝူဆုံးသောသူနောက်ဆုံးသောသူဖြစ်၏အကယ်စင်စစ်ငါလက်သည်မြေကြီးကို တီလေပြီငါလက်ရလက်သည်မိုးကောင်းကင်ကိုကျက်လေပြီငါခေါ်၍သူတို့သည်ချက်ချင်းပေါ်လာကြ၏ ရှိသမျှသောတင်တို့စီဝေး၍နားထောင်ကြလော့ဤအမှုရာတို့ကိုတင်တို့တွင်အဘဲသူသည်ရှေးမစွာကဟောနှင့်သည်။သာဝရဖျားချစ်တော်မူသောသူသည်ဘာဘူးလုံမြို့၌အလိုတော်ကိုပြည့်စုံစေမည်။သူ၏လက်သည်လည်းခါလဒဲလူတို့အပေါ်သို့ရောက်လိမ့်မည်။ငါကိုယ်တိုင်အမိန်တော်ရှိပြီ။အကယ်စင်စစ်သူကိုငါခေါ်ပြီးငါဆောင်ခဲ့ပြီး။ သူသွားသောလမ်း၌မင်္ဂလာရှိရလိမ့်မည်ငါထံသို့ချင်းကပ်၍ဤစကားကိုနားထောင်ကြလော့ရှေးဥစွာမှစ၍တိတ်ဆိတ်စွာမဟောအမှုဖြစ်စကာလ၌ငါရှိ၏ယခုတွင်အရှင်သာရဘုရားနှင့်ဝိညာဉ်တော်သည်ငါကိုစေလွတ်တော်မူ၏အငယ်၁၉မှ22တင့်ကိုရွေးနှုတ်တော်သူ ဣဒရေလအမျိုး၏တန်ရှင်းသောအရှင်သာရဘုရားမိန်တော်မူသည်ကားငါသည်တင်၏အကျိုးနှင့်ရှင်သောအရာကိုတွင်တင်၍တင်သွန်းအပ်သောလမ်းဖြင့်ပို့ဆောင်သောတင်၏ဘုရားသခင်သာရဘုရားဖြစ်၏တင်သည်ငါ၏ပညာတို့ကိုစောင့်ရှောက်ပါစေသောတို့ပြုလျင်တင်၏ချမ်းသာသည်မြစ်ကဲ့သို့၎င်းတင်၏ဖြောင့်မတ်ခြင်းပါရမီသည်သမုတ်တရားလှိုင်းတဘိုးကဲ့သို့၎င်းဖြစ်ရလိမ့်မည်။ သင်၏အမျိုးအနွယ်သည်သဲလုံးကဲ့သို့၎င်းသင်၏သားမြေးတို့သည်သမုတ်တရားကြောက်စရကဲ့သို့၎င်းဖြစ်ရကြလိမ့်မည်သင်၏နာမသည်ငါရှိမှမပြတ်မပြက်မစီရဘာဘူးလိုမျိုးတဲကထွက်ကြလော့ရှင်လန်းစွာတည်ခြင်းတန်နှင့်ခါလတဲ့လူတို့နေရာမှပြေးကြလော့ဤသတင်းစကားကိုမြေကြီးစွန်းတိုင်အောင်ပြန်ပြောမွဲ့ဆို၍အတန်ကိုလွှင့်ကြလော့ ထာဝရဘုရားသည်မိမိကျွန်ယာကုပ်ကိုရွေးနှုတ်တော်မူပြီဟု ပြောဆိုကြလော့။သူတို့သည်တောလမ်းဖြင့်ဆောင်သွားတော်မူခြင်းကိုခံသောအခါရေမငတ်ကြ။သူတို့အဘို့ကျောက်ထဲကရေကို စီးစေတော်မူ၏။ကျောက်ခဲကိုပင် ခွဲတော်မူသဖြင့်ရေသည် စီးထွက်လေ၏။မတရားသောသူတို့၌ချမ်းသာမရှိဟုထာဝရဘုရားမိန့်တော်မူ၏။